ဓမ္မုံတိုင်းအိသိမျိုးနဲ့ပါပြီးဩဝါဒကံယုံလိုက်သာလိုက်သာလိုက်တရားလိုအာထုတ်လာကြတော့ယောဂီသူတော်ရှင်များအားနာနဲ့3:30မိနစ်အချိန်တိုင်းတတိပိနှိုးသောပြီးတော့ဟောကြားနေရှိတဲ့တန်ခင်းလာပြီးဩဝါဒတရားတော်ဖြစ်တယ် သာတွေဝသုပိတောဟောတိရတိနခတမာနိနိပတိတတိတုမေဝေသာရတိဟောတိဝိသာလတံနခတမာနိနိနခပန်တို့ဖြင့်တယသံကျေလာလေသောနခတမာနိနိတတိပါညောရေသမြောက်ဖြစ်ကြလို့ကြည်ရင်တယပြောင်းလို့ဟတဲ့တယသံကျေလာလေသော ရတိမြတ်ကာကာလာရတိသတိတံလူသားတည်းစေအေးမြရာတံသင်္ကာကာလာတိသူပိတုံအေယံမောအလုငါသူပိတုံကာမဂုံအေတောတာမာကာမဂုံအေတောတာမာအထာရာသုံးသုံးသိသောကရင်းနဲ့အိမ်မောကြ၍နေခြင်းမှာနသေဝဟောတိဖြစ်ပေါ်လာတဲ့ဘုရားရှင်က သာဒီဝဟောတိတဘာကိုမြမအသလင်္ကာဒါပထမကောင်းလေလို့လေအောင်လေသာသာကောင်းအောင်တွင်နဲ့ဝိရောယအများဘုံနဲ့ဒီထားကြတာလေမုတ်ပါကြတကားဧတာရာတိဒီညာကြောင့်သင်္ခါကာလာဤဧတာရာတိကြောင့်ဝေတာကြားရနဲ့လူရွာကိတာအလာခွင့်ရကြတဲ့အညာကြောင့်သင်္ခါကာလာဤ ဝိသာဒကံဝိသာနန္တနလောကဝတ္တောတွေ့တော့ကြောက်သေးစိတ်ရဲ့ကြောတတ်တဲ့သိရဲ့အိမ်ငယ်တရားနိဗ္ဗာန်မျောမြောက်တော်ဟောလို့ဤပဋိသတိတုမေဝါသတောင်းတင်သာကြောင့်မာတတောင်းလင်းသွားအောင်ရအောင်မလောင်းတဲ့ငါဆောင်လို့မို့ပြောင်ပြောင်ကြီးကြိုးစားအားထုတ်ကြရန်ဖို့အလိုငါလာလေ ပတိသတိသူမေဝါကာမဂုဏ်ဉာဏ်သမားတခုတည်းအတွင်ကြတတိလို့ခေါ်တဲ့ဓမ္မယုံတရဝံပြစ်သမားကိုနိုးလို့သည်နိုးလို့ကြတဲ့ကျိုးကျိုးသာသာအတုပြယံဘုအလုငါလာလည်းဟောဒီဖြစ်ပေါ်လာရပါလေဟောဒီညဉ့်ယုံတော်တခါအပြခြင်းကို အတိခုံယောဂအမတနဂရဟုဖြင့်မဟာဓမ္မဝိပဿနာတွေလည်းတကားတို့ရအောင်သူတော်ကောင်းတွေရဲ့ဧကယတာတတိပဌံဧကယနာတတိထိုင်လို့ကြွေးကြော်လာရရလောက်အောင်ဖြစ်ပါပေသတည်း စိတ်တဲ့မြေအနာကာလဖြစ်တယ်။ကောင်းရင်ကိုမော့ကြည့်လိုက်မယ်ဆိုလို့ရှိရင်အပြာရောင်မျက်နှာကျက်မှာငွေပွင့်လေးစီးကျဲထားတယ်လို့မိုးပြာရောင်ကောင်းရင်ဒီမှာကျယ်လေးတွေကတလက်လက်နဲ့ဒီလိုပဲကောင်းတယ်။အဲ့ဒီမြေကာကာလဒီဟာပုရုဇေနမေသားတွေအတွက်အာယုံ၅ပါးကာလုံတရားတွေနဲ့ပြောပါပြီးတော့ိမ်မောကြပြီးကုန်ခန်းသွားရအောင်ဖြစ်ပေါ်လာတာမဟုတ်ဘူး အာယုဏကာဝတရားတွေနဲ့တတိမေမြော့ပြီးတတိမေရောပြီးအမောကြပြီးတော့ပုံသွားရမှာမဟုတ်ဘူးဘုလို့အဲတရားကြီးရေမတော်တင်းတို့ရဲ့အလေးအပြည့်ဆိုရင်တော့လောကကြီးကိုကြည့်လိုက်တဲ့အခါ သတ္တဝါတို့ရေသလောကကိုပေါ်ရတယ်တတ္တလောကကြီးပေါ့လေတတ္တဝါအားလုံးကိုပေါ်ရတယ်တတ္တလောကအဲဒီတတ္တလောကကြီးရဲ့အကြောင်းကိုစိတိတွေးပြီးတော့သုံးသပ်ပြီးပြလိုက်မယ်လို့ရှိရင်တတ္တဝါတွေဟာလောဘဒေါသမောဟကကြီးတဲ့ကိလေသာတွေကုကပ်ပြီးတော့ပူလောင်ပြီးတော့နေကြတယ်ဒီလောကကြီးဟာတတ္တဝါတွေလောဘအာကြီးတဲ့အခါ ငတ်မွန်သေးတွေစိုက်ပြီးတော့ဒေါသအာကြီးတဲ့အခါလက်လက်သေးတွေစိုက်ပြီးမောဟအာကြီးတဲ့အခါယောဂသေးတွေစိုက်ပြီးတော့နေတဲ့ကကြီးသုံးလားစိုက်ပြီးတော့နေတဲ့လောကကြီးပါပဲပုရုတေရောကာကတိဟာအဲဒီလောကဒေါသမောဟကြီးကြောင့်ဝိသမလောကပြေလွှမ်းကိုပြီးတော့လည်းပဲသူတရိုက်ပြီးသူ့လုံးပြီးတော့နေကြတယ် ဒေါသတွေအာကြီးကြီးတော့လည်းဉာဏ်၌ဒေါသတွေဖြစ်ပြီးတော့နေကြတယ်စစ်တွေဖြစ်ပြီးတော့နေကြတယ်မောဟတွေအာကြီးကြီးတော့လည်းအိမ်သာကာမဒီလိုအားဖြင့်မိမောပြီးတော့နေကြတယ်ဒီတတ္တလောကကြီးဟာဘယ်တော့မှအိမ်နိုင်ရဲ့လို့မရှိဘူးဘယ်တိုင်းကြီးနဲ့ဘယ်တိုင်းကြီးဖြစ်ပြကြဗျာဘယ်ကဘယ်လိုပြောလိုက်ကြပြီဘယ်ကဘယ်လိုတုံ့ပြန်လိုက်ကြပြီ ဘယ်မှာဖြစ်ရေးပြီးကြီးလို့ဒီကြတယ်ဘယ်မှာဖြစ်ဘယ်ကိုတိုင်းကြီးကြလို့ဒီကြပြန်ပြီဘယ်မှာငရေလို့ဒီကြပြန်ပြီဘယ်မှာပြီးတော့ပေါက်ွဲလို့ဒီကြပြန်ပြီဘယ်မှာဘာတွေဖြစ်လို့ဒီကြပြန်ပြီနဲ့တည်တဲ့တွင်တွေတည်တဲ့တွင်တွေပြီးတော့တွင်တွေကြီးကြပြီးတော့နေရတဲ့လောကကြီးဖြစ်တယ်ကိုယ်နိုင်ငံကိုယ်မြို့ကိုယ်ရွာကိုယ့်ရပ်ွက်ကိုယ်အိမ်တွေမှာလည်းပြဿနာတွေနဲ့ ဘယ်တော့မှငြိမ်းချမ်းတယ်လို့မရှိပါဘူးဒီခန္ဓာကိုယ်တည်းကိုစုစိုက်ပြီးတော့သုံးသပ်ပြလိုက်လို့ဆိုလို့ရှိရဲ့ဒီခန္ဓာကိုယ်ကြီးရရတဲ့အချိန်ကလေးကကောင်းခဲ့ရတာနဲ့မိုက်နာရတာနဲ့ဥပါယောဂဖြစ်ရတာနဲ့ညာယောဂဖြစ်ရတာနဲ့ညောင်းရတာနဲ့ကြိုက်ရတာနဲ့ဆိုတာလို့ဘာမှကောင်းတယ်လို့မရှိဘူးတင်မလေးကိုယ်ကိုယ်ဖြောင်းဖြောင်းမှန်မှန်ထားပြီးတော့မျက်စိကလေးနှလုံးမဲ့ပြီး ခန္ဓာကိုယ်ကိုစုစိုက်ပြီးတော့ရှိမှဖြစ်လိုက်မယ်ဆိုရင်10မိနစ်15မိနစ်လောက်ဆိုရင်ဘုနာကအောက်လားဒီနာကပူလားဒီနာကကြိုက်လားတော်တော်ကြာလေးစုစိုက်ပြီးတော့တတိပြုပြီးတော့ဖြစ်လိုက်မယ်ဆိုရင်အာယုံယူကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်တစ်ကိုယ်လုံးမှာအပြားတစ်ထောက်လောက်သာလောက်တောင်းမှကောင်းတာမတွေ့ရဘူးတဲ့ဘယ်နာက ဘယ်ဟာလေးတော့ဖြင့်ကောင်းတယ်ဆိုတာမရှိဘူးတကူလုံးဘာမှကောင်းတာလေးမရှိဘူးဒီခန္ဓာကိုယ်ကြီးဟာဆင်းရဲခြင်းဆင်းရဲခြင်းကြီးဆင်းရဲပြီးတော့နေရတဲ့ဒုက္ခတရားတွေပါပဲဒုက္ခတရားလေးလေးသက်နေတဲ့ခန္ဓာကိုယ်ကြီးပါပဲဒုက္ခတွေသာပြည့်နေပြီးတော့နေပါလေသတိခန္ဓာသမာဒုက္ခရဲ့ခန္ဓာသမာခန္ဓာနဲ့ပြုသောဒုက္ခဆင်းရဲတွေနှက်ပြီးမရှိဆိုတဲ့ ဘုရားဟောအတိုင်းဆင်းရဲပြီးတော့နေတဲ့ခန္ဓာကိုယ်ကြီးပါပဲအဲဒီဆင်းရဲတော့ဆင်းရဲတဲ့ကြီးကိုအမိတုပြီးတော့ဖြစ်ရတဲ့ဉာဏ်တရားတွေဉာဏ်တရားများတွေကာလမုတ်တိတ်တက်လက်တဲ့လောကကြီးစိတ်သူစိတ်ချက်တဲ့ဒေါသကြီးတွေ့ဝေးမိန်မောတဲ့မောဟကြီးထောင်ရတဲ့မာနကြီး ဒါတွေကိုအမိပြုပြီးတော့လည်းပဲသတ္တဝါတွေမှာဆင်းရဲဒုက္ခတွေဆင်းရဲဒုက္ခတွေရောက်ပြီးတော့နေကြတယ်ဒုက္ခနာကိုကြီးကလည်းပဲအောက်ပြန်ပြီးတော့နေလို့နေလို့ဆင်းရဲနတ်တရားတွေကလည်းပဲကိလေသာတွေပုကပ်ပြီးတော့နေတဲ့အတွက်ပူလောင်ချုပ်ထွေးပြီးတော့ဆင်းရဲပြီးတော့နေကြတယ်အဲ့ဒီတတ္တလောကကြီးဟာဘာမှမပေါ့ဘူးဆိုတာသိရတဲ့သူတော်ကောင်းတွေဟာ အဲ့ဒီတတ္တလောကကြီးရဲ့အကြောင်းကိုကြည့်ပြီးတော့ဒီယုတ်တန်ခန္ဓာသေးချုပ်ငိမ့်တဲ့နေရာနိဗ္ဗာန်ရောက်မှအင်ပါပဲနိဗ္ဗာန်ရောက်ရင်ကောင်းပါပဲလို့နိဗ္ဗာန်ကိုသာလေတွေ့ပြီးတော့နိဗ္ဗာန်ကိုလိုလားတောက်တာပြီးတော့နေကြတယ်ဘုရုတွင်တွေဘုရုတွင်တွေကဖြစ်အခါအာရုံဘာကံကုန်များအပြင်နဲ့အိမ်မောကြနေကြတယ်လူတော်ကောင်းတွေကတော့လောကကြီးရဲ့အကြောင်းကိုကြည့်ပြီးတော့ ဘယ်လောကမှာဘယ်တတဝါမှာဘယ်ခန္ဓာမှာပေါက်တာမရှိဘူးအဲဒီလောကထဲမှာဖွံ့မြောက်မှအဲဒီယုံနာခန္ဓာလေးချုပ်ငြိမ်းချုပ်သိမ်းမှကောင်းမှာပဲဆိုတာသိပြီးတော့နေကြတယ်ဒါကြောင့်အ ਨੇ ဆုံးမှာအားလလို့ရှိရင်ဖြင့်ဒီအကာမိမိအိယာထဲမှာတကြတနာရီလောက်ဖြစ်ဖြစ်တရားရရှိမှပြီးတော့အားထုတ်ဖို့ကောင်းတယ်လို့သိမြင်ရတယ် အာယုအာမတုကုဆိုရင်ဒွါရနဲ့အာယုဆိုတဲ့အခါမှာဒွါရ၆ပါးလာနေပြီးတော့အထေကံအနရာသာအတွေ့အကြည့်ဆိုတဲ့ကာမဂုဏ်တွေပုကပြီးတော့လူလာတဲ့လောကတွေသိဆိုးတဲ့ဒေါသတွေထောင်ရတဲ့မာနတွေအမှန်မရှိတဲ့မောဟတွေငါကောင်သူကောင်တ attva ကောင်ကျင်တဲ့တင်မတဲ့ဒိဋ္ဌိဆိုတဲ့တရားတွေပူဝင်ပြီးတော့လာတယ် ဒီတော့မိမိတို့တဏ္ဍာမှာရှုပြီးတော့နေတဲ့ဘုရားတရားသံဃာဆိုတဲ့သရဏသုဘကိုကြည်ညိုတဲ့သရတရားသရတရားတွေလည်းပဲပျောက်သွားတတ်တယ်အဲ့ဒီကာမဂုဏ်သခိုးတရားတွေနောက်ပါသွားတာလေဒီတိုင်းနေရင်ပေါ်တိုင်းမပြရှုမှတ်တဲ့ကုသိုလ်တရားတွေကိုအောင်းမိတတ်တဲ့အမှတ်ရတတ်တဲ့သတိအကုသိုလ်တရားတွေကိုပယ်ရှားရန် တတိထားပြီးတော့နေတတ်တယ်မကြည့်တရားအဲ့ဒီတရားတွေလည်းွယ်ပြောင်းသွားတတ်တယ်အေကုသိုလ်တရားတွေဆိုတာကောင်းကျိုးချမ်းသာရတယ်အကုသိုလ်တရားတွေဆိုတာသုတိခံရတယ်ဆိုတဲ့တုဒ္ဒမေအဲ့ဒါတွေလည်းပဲပျောက်ွယ်ပြီးတော့သွားတတ်တယ်ကာမဂုဏ်သကုတရားတွေနောက်ပါသွားတဲ့သဘောပါပဲနောက်ပြီးတော့ အဲ့ဒီခါကျတော့ကိုကျင့်သီလဝင်လဲကာမဂုဏ်အာယုလောက်ကိုလိုက်ပြီးတော့နေတဲ့ဆွေးရည်နဲ့လူတိုက်ပြီးကျူးလွန်မိတဲ့အတွက်ကိုကျင့်သီလတွေလည်းပဲပျောက်ွယ်သွားတတ်တယ်ဆုံးရှုံးသွားတတ်တယ်သွန်တဲ့ပုဂ္ဂိုလ်လူတိုင်းလည်းဆိုတဲ့သာကဆိုတဲ့တရားတွေလည်းပဲမပြုနိုင်တဲ့ဖြစ်ပြီးတော့နေတတ်တယ်မကောင်းမှုတရားတွေကိုသူ့ရမှာချက်ချင်းသိုးတဲ့ ဒီရိတရားတွေလည်းပဲကွယ်ပြောက်သွားတတ်တယ်မကောင်းမှုတရားတွေကိုတွေ့ရမှာကြောက်ခြင်းဆိုတဲ့ဥဒ္ဒပတရားတွေလည်းပဲကွယ်ပြောက်သွားတတ်တယ်ကွယ်ပြောက်ပြီးတော့သွားတတ်တယ်အမှန်ကိုသိတဲ့တတိပညာတရားတွေလည်းကွယ်ပြောက်သွားတာလေဓွာရနဲ့အာယုဆုံးတဲ့အခါပေါ်လာတဲ့ဒုက္ခတရားတွေကိုအမှန်တိုင်းသိအောင်မရှိမှသိလိုက်လို့ ရှိရဲ့အဲ့ဒီကာမဂုဏ်အာယုတွေနဲ့ဆက်စပ်ပြီးတော့လောဘဒေါသမောဟဆိုတဲ့ကိလေသာတွေဝင်လာရဲ့ဗုဒ္ဓဘာသာဖြစ်တဲ့မိမိတို့သံဃာမှာရှိနေတဲ့တထာသီလသုဒ္ဓသာကပညာရည်ဥတ္တပဆိုတဲ့လောဘဥဒ္ဒါရီဟာအဲ့ဒီကာမဂုဏ်တစ်ခုတစ်ပြားနေတော့ပါပတ်တဲ့အဲ့လိုပါမဖရအောင်တရား၆ပေါက်ကဒွါရ၆ပါးကနေပြီးတော့ တတိဆိုတဲ့တရဝမြေသမလေးတတမှုလေးကိုနှိုးနှိုးပြီးတော့ထားရမယ်မျက်စိကမြင်မြင်တယ်နားကကြားတယ်ကြားတယ်နှာခေါင်းကနိုင်နိုင်နဲ့မွေးမွေးနဲ့စပြီးမှတ်ပြီးတော့အဲ့ဒီကနေပြီးတော့လောဘဒေါသစတဲ့ဒီဒေသတွေမဝင်ရအောင်စောင့်ကြပြီးတော့သတိထားပြီးတော့နေနေရတယ်သတိထားပြီးတော့နေဖို့လိုတယ် သူတော်ကောင်းတွေကသိကြရဲ့အဲလိုတတိထားကြီးနေတာကိုဝိပဿနာအလုပ်တရားအားထုတ်တယ်အဲလိုခေါ်ပါလေအဲလိုအဲဝိပဿနာအားထုတ်တာကိုပဲသာနာကြီးနဲ့တုံတဲ့အာမန်ကိုပြမနာကေမသိခင်မှာလုံနိုင်ရတော့ဥမကမ္မတေမဆွေးဖြင့်ဒီတရားအလုပ်ကိုအားထုတ်နိုင်မှာမဟုတ်ဘူးဒါကြောင့် အမတ်အမတ်ပြီးတဲ့သူတော်ကောင်းတွေဟာနေတိုင်းတတိတံဝေကရအောင်တံဝေကနေရာလေးကိုရွတ်စုပွားများပြီးတော့နေကြတယ်။ဒါကြောင့်ဘာဒီဩဝါဒကံတော်ရဲ့တာတာဣတာယောဂီတော်တွေအမြဲတမ်းရွတ်ပွားနေကြတံဝေကနေရာကိုဘုန်းကြီးကချဖို့ပြပါမယ်အဲ့ဒါကိုလိုက်ပြီးတော့သူကြပါ ။အိုရသည်ပေ။အိုရသည်ပေ။မလာသေး။မလာသေး။ညော်တွေးခြင်းပါ။ ပိဗုဒ္ဓံရဏံသစ္စာမိဒုတိယပိဓမ္မံရဏံသစ္စာမိဒုတိယပိသံဃံရဏံသစ္စာမိဒုတိယပိဗုဒ္ဓံရဏံသစ္စာမိဒုတိယပိဓမ္မံရဏံသစ္စာမိဒုတိယပိသံဃံရဏံသစ္စာမိတတိယပိဗုဒ္ဓံရဏံသစ္စာမိတတိယပိဓမ္မံရဏံသစ္စာမိတတိယပိသံဃံရဏံသစ္စာမိတတိယပိဗုဒ္ဓံရဏံသစ္စာမိ ပိုင်ဥစ္စာမခိုးပါသိက္ခာပြမမီအတ္တမသရိယဝရမနိသိက္ခာပရမမာရိယာမိဘေဒုံယုံမာမပြုပါသိက္ခာပြမမီမုတ္တဝါဒဝရမနိသိက္ခာပရမမာရိယာမိ ခာဓမ္မာရိယာမိသိက္ခာ သေနမဟာသေနဝိရမဏိသိက္ခာရံသမာရိယာမိသုခသေနမဟာသေနဝိရမဏိသိက္ခာရံသမာရိယာမိမြင့်မြတ်နေရာသေဝသိက္ခာပြပါနိသိတံမေပုံညာသိဗာနတ္တသိကယောဟောတုသတိတော်ဤလူတန်းရသောဘာနာကုသိုလ် သောတိရသောဥဒ္ဒကုသိုလ်ဝါပြအတုရသော ပမနာသတ္တအင်္ဂသတ္တနဲ့ပြုလုပ်သောဘောဓတာသီလံဘုဒ္ဓိလကိုသာရကံကတဝမညှို့မချမကျိုးမပေါမပြောင်းမကြရအောင်ကောင်းမွန်စွာသိသိကောင်းတော်၍အပမရိနမမေသောတတိတရားဖြင့်အပမရိနအကုသိုလ်တရားတွေကိုကြောင်ချရမှာမမေ့ခြင်းကုသိုလ်တရားတွေကိုပွားကြရမှာမမေ့ခြင်းသို့တဲ့တတိတရားဖြင့်အပမရိနသွားရမှာလည်းမမေ့ရမှာလည်းမမေ့ ထိုင်ရအိဟာမှာလည်းမသိခြင်းသူတဲ့တတိတရားဖြင့်တမ္ပါတိကပြည်ပြည်ပြည့်စုံအောင်ကြိုးစားအားထုတ်နေထိုင်ကြရမည်ဟောမုတ်အတူဆိုရအောင်ဝိပဿနာဉာဏ်ကိုယ်နာဘယ် ခွေကိုပြောင်းတော့မမထားပြီးတော့မျက်စိနှလုံးမိတ်ပြီးအသက်ဝင်သက်သက်သက်ကိုမှန်မှန်သိရှိပြီးတော့ဝမ်းမကထောက်တဲ့လာလာလေးကိုထောင်းတယ်ပင်ကြတော့တာလေးကိုပင်နေလို့ရှိပါအာယုထောင်းတယ်ပင်နေလို့ရှိမှနေရဲ့စိတ်တွေဟိုဒီထွက်သွားရဲ့စိတ်ကူးတဲ့စဉ်းစားတဲ့ဉာဏ်ကြီးရဲ့လို့မှတ်ပါအဲ့ဒါမြင်သွားရင်ထောင်းတယ်ပင်နေပြန်မှတ်ပါ ကိုယ်တွေကရာရာတိုက်ခဲ့လိုက်ရာရာနဲ့တိုက်ခဲ့ခဲ့လို့ရှိမှတ်ပါအဲ့ဒါကြီးကြောင်းနေကြရင်ဟောလည်းပြင်းတယ်ပြန်မှတ်ပါဝါလာသလာလေးပေါ်ရဲ့မှတ်ပါကြောင်းနေကြရင်ဟောလည်းပြင်းတယ်ပြန်မှတ်ပါမိတ်ကရဲ့မျက်စိထဲမှာဘာဝညာညာဓမ္မယုံအရင်မျိုးတွေမြင်ရရင်မြင်နေမြင်နေမှတ်ပါကြောက်ကြရင်ဟောလည်းပြင်းပါဟောလည်းပြင်းတယ်လို့မှတ်ပါဒါရအကောင်းကြီးကြားရင်ကြားတယ်ကြားတယ်လို့မှတ်ပါကြောက်ကြရင်ဟောလည်းပြင်းတယ်မှတ်ပါ လက်ကောင်းလေးကလက်နေနိုင်တန်လည်းမွေးမွေးတယ်လို့မှတ်ပါပြောင်းလေးသွားရင်ဘောင်းတယ်ဒီငယ်မှတ်ပါအတတ်တဲ့အကလေးညရဲ့ညရဲ့လုံးရင်လုံးနဲ့ရွင်ပြိုးတယ်လို့မှတ်ပါပြီးသွားရင်ဘောင်းတယ်ဒီငယ်ပြန်မှတ်ပါထိုင်ရှုမှတ်ဖို့ပြင်ကြုံကြတော့ဒါလောက်ဆိုရင်လုံးတော့ပါပြီသာယတာပေကဝိမပမတ္တမာပေကဝိပတိတာရိနောဟူဝဒ အယဝအမကံပါရမီဘိကဝေသမရာပိယာမိရေကိုမျောပြည့်ရှင်ညာจิตတတိจิตတိတို့တုံမေဒုက္ခမိတေသုသုပတိဒီဘကမသခန္ဓာ၏လနာတိမနိရဗံကိုနိဗ္ဗာန်နိရဗံကံနိဗ္ဗာန်လမ်းကိုတလန်းလုံးညာจิตတတိจิตတိတို့၏သာယကသတိပဋ္ဌာန်ဝိပဿနာတရားအလုံးတွေကိုပွားများအထုတ်ကြပါဘုရား မာသမာသတ္တမလိမလျောမပုတ်သာကြပါကုန်လေအယံဣတကားတော်ဒီဟောတုမာကံသူတိပတတိခြေတမိတို့အလေအမကံငါဘယတို့ဤအလူသာရဏုပမ္ပံရတ္တာသုမတော်မူအပ်တဲ့အသုမတော်မြတ်ဖြစ်ပါလေ ဒီဩဝါဒကယောနာဧသာနာဧသာ၌သတိပဒံဝိပဿနာတရားအလုံးအားထုတ်ကြတဲ့ယောဂီသူတော်ချင်းတို့အားနန်းတဲ့3နာရီ30မိနစ်အချိန်တိုင်းနိုးတော်ဟောကြားတဲ့ကာလကင်းဒီလာပေးဩဝါဒတရားတော်တဲ့အာရဘထာနိကမထာ ယုံတထာဗုဒ္ဓအာရလေဒုနာဖာမေတုနောတေနံနရာဘာရဝါဥဒရောဘေကဝေယဟံတို့จิตာတတိจิตမိတို့တုံလေဒုက္ခမိစ္ဆသုသုပ္ပတိဣဗကမ္မသကံတာရေနမပေမံနိရဗံကံနိဗ္ဗာန်ကိုတေလံလူများသင်จิตာတတိ ကလေးတို့သည်အာရပထဂတိပထဝိပဒနာတရားအလုပ်တွေကိုအာမတော်ဘူးသေးလို့ရှိတယ်တွေးမနေနေနေမနေနဲ့မနေရင်လည်းယခုပင်စတင်ပြီးတွင်တွင်ဤကျိုးသားအလိုကြပါကုန်သောနေကမထာတပိပဒဝိပဒနာတရားလို့ကိုအာထုတ်ပြီးဆိုရင်လည်း တဏ္ဍာလုံးကိုခြင်းမင်းနဲ့ဟိုအောင်နာခြင်းမင်းနဲ့နာအောင်မတိခြင်းမင်းနဲ့ဒီအောင်အထွေထွေခြင်းငိမ့်နေတဲ့ပြီးတော့နေတဲ့ကိလေသာကာမမှာမုတ်ချထွက်ပြောင်းခြင်းငိမ့်ကြောက်အောင်တောက်ချောင်မယုတ်အာထုလိုက်ရပါဘုဟောဘုရားသာလေးမြတ်စွာဘုရားဟောကြားသီသုံးပါးဒိဋ္ဌာ သီလသမာဓိပညာသံဃာတော်၌ယုံတရားအထုပ်ကြည်သာဆိုရယ်သိမထားပဲနဲ့မပြမစဲထတယ်လည်းပဲတွင်တွင်ကျူသာအထုပ်ကြပါဘုမောကိမြမအဘဲကဲ့သို့နေဟုမူကားကုံတော်ကိုဒီထွားကအားကလည်းကြည်မာ၏ ထူကြသွမ်းထောင်ရှင်းမြောင်းကြီးသည်သရကာရောလေတူတာဘုဘေမခံနိုင်ကြီးရန်ရန်ရဲ့ရဲ့ဒုတိယအင်္ဂလိပ်ကိုဒုနာတိဧဝလင်းချေဖြည့်စည်နိုင်တဲ့ကဲ့သို့ဒုနာတိဧဝကိုဖြင့်တွင်းချေဖြင့်နေ၍ချက်ချင်းဆက်ဆက်ဖြည့်စည်နိုင်တဲ့ကဲ့သို့ နိသုနောတေခြင်းဒီဝါသေမေဟိမာသေနံသေတိနိုင်ကြောင်းလောဘဒေါသဘောအစရှိတဲ့ကိလေသာယံစစ်တိအပေါင်းကိုဒုနာသာပဒသတိသမာဓိဝိရိယပညာဆိုတဲ့အာဘူ၅ပါးဖြင့်ကျင်ပွားအားထုတ်လေအမှန်ချေဖြစ်လိုက်ကြပါဘုံတော် လိုက်ဆိုကြပါမကျင်စက်ဘူးမကျင်စက်ဘူးအကျင်သူအကျင်သူရွှေမျိုးစာတင်ခြင်းရွှေမျိုးစာတင်ခြင်းကာမပြင်းအောင်ကာမပြင်းအောင်သူကျင်ဆောင်သူကျင်ဆောင်လေးရောက်ချိန်ခါတဲ့လေးရောက်ချိန်ခါတဲ့ပြင်ပြီးတရားပြင်ပြီးတရားပြင်မထား ကျင့်ပွားမြဲစေခြင်းကျင့်ပွားမြဲစေခြင်းစေတပတိစေတမိတို့တဲ့တတိပဒံဝိပဿနာတရားဆိုတာယပိစိပါကလွတ်တဲ့ရသဗျာသာသနာတော်ကြီးနဲ့ကြုံတွေ့မှသာလျင်ကြည်ကြံကြိုးစားအားထုတ်ကြရတဲ့တရားဖြစ်တယ်လေးသိခြင်းနဲ့ကဘာမသိကာလမှာလုံး ပါရမီဖြစ်ခြင်းမှာမရတတ်ဘူးပွင့်ပြီးတော့လာတယ်အဲ့ဒီဘုရားရှင်ပွင့်ထွန်းဒီတရားတွေဟောခေါင်းကြောင်းပြသုသမမလီတော်လည်းပဲမိမိဟာလေဒိဋ္ဌံပိတ္တာတကယ်ဆိုတဲ့အပေလေးပါးကိုကြာရောက်နေတရားအတော့ပွင့်မရနိုင်ဘူးတဲ့တရားနာပွင့်လည်းမရနိုင်ဘူးနောက်ပြီးတော့ လူဒီမှာဘုရားသာရဏထွန်းလင်းပြီးဘုရားတရားတွေဟောပြီးတော့နေတော်လဲမိမိကယုံကြည်တတ်တဲ့ဖြစ်တယ်ဗျမနံကြည်တတ်တဲ့ဖြစ်တယ်ဗျမအဲ့လိုအတ္တညတဓမ္မကြီးတွေအရူပဓမ္မကြီးတွေဖြစ်ပြီးတော့နေလည်းပဲလူဒီမှာဘုရားပွင့်ပြီးတော့ပြိဋိဘံသံဃာတောင်မှသူကအဲ့ဒီဓမ္မဖြစ်ပြီးတော့နေတဲ့အတွက် ဖယားဖူးခွင့်မရနာခွင့်မရနိုင်ဘူးနောက်ပြီးတော့ဘုရားသာသနာပယ်လုံးတွင်ရင်တောက်ပါပြီးတော့နေရာဝတရားပြနေကြတော့လည်းပဲမိမိကလူရိုင်းတွေကြားမှာသွားပြီးတော့လူဖြစ်နေလည်းပဲသာနာနဲ့မတွေ့နိုင်ဘူးဘုရားဖူးခွင့်တရားနာခွင့်မရရှိနိုင်ဘူးမြို့ကြီးပြကြီးနိုင်ငံကြီးမှာလူသွားပြီးတော့ဖြစ်တော်လည်းပဲ ဘုရားသာသနာမရှိရဲ့ဘုရားသာသနာမထွန်းရင်းနဲ့အခြားမိစ္ဆာယုရှိနေတဲ့နေရာတွေမှာလူဖြစ်နေရတဲ့ပဲဘုရားသာသနာနဲ့မတွေ့ရှိနိုင်ဘူးတဲ့ဘုရားသာသနာအဲနဲ့မတွေ့နိုင်ဘူးဗုဒ္ဓဘာသာမိသားစုကခွာတဲ့သာသမိပင်ဖြစ်တော်လည်းပဲဝမ်းမင်းမှမုံမိုက်ထုံထိုင်းတဲ့ပုဂ္ဂိုလ် ဆုံးအားနာမကြတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့မွေးဖွားလာမယ်ဆိုလို့ရှိရင်လည်းပဲတရားနာခွင့်တရားအရအောင်ကျင့်ကြံကြိုးစားအားထုတ်ခွင့်မရရှိနိုင်ဘူးမိမိကပါရမီပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တော်လည်းပဲဘုရားမပွင့်တဲ့တုံ့ရကဘာမှာသွားပြီးတော့လူဖြစ်နေရင်လည်းပဲသာသနာနဲ့မတွေ့နိုင်ဘူးတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ အမရာပုရမဟာကဏယုံဆရာတော်ပြရဲ့ရတ္တိစစ်ပါလင်္ကာကဒီလိုရေးတာပါလေဘုရားပြစ်ခါပေသုံးရွာနဲ့ဒီဃာယုဏစစ်လပစ္စံမိစ္ဆာဉာဏ်ရှိဉာဏ်မရှိညာဉာဏ်ရှိဉာဏ်ဒီဘုရားမဲ့အဖြစ်ကြံခံတဲ့ဒီရတ္တိစစ်ပါတယုတ်ဒီဆိုတဲ့အတိုင်းရတ္တိစစ်ပါကြုံပြီးတော့ နေမဲဆိုလို့ရှိရင်လည်းဘုရားပုဂ္ဂိုလ်ဘုရားနာမပြနိုင်ဘူးတဲ့ဒါကြောင့်ယခုလိုယက်ပြစ်ပါကလွတ်မြောက်တဲ့ဘုရားနာနာတွင်လူဖြစ်တဲ့သာသနာထွန်းတဲ့အချိန်ကျမ်းကျမ်းမာမာနဲ့ဘုရားဘာသာလူဖြစ်ပြီးတော့နေတဲ့အချိန်မှာဘုဒ္ဓဘာသာတော်မှဖြစ်လို့ပေါ်တဲ့ကိုးမှုမြောက်ဘုရားပွင့်တဲ့ခေတ်ကျုံနေသူဟာ ဒီတတိပဒံဝိပဿနာတရားလို့ကိုအာမတို့ပူသေးလို့ရှိရင်လည်းပဲတွေးမနေနဲ့ငေးမနေနဲ့ယခုပင်ကြင်ကြံကြိုးစားအထုလိုက်ပါတော့လောတဲ့အမတမ်းမှအရေးကြီးတယ်အဲ့ဒီခြေဒီမှာမှအိသာကာမဤသုံးပါးနဲ့နေလိုက်မယ်ဆိုရင်ဖြင့်ဘုရားကာရဏနဲ့တွေ့ရတော့လည်းပဲတွေ့ရဇုမနပဲအလကားအချင်းကုန်ပြီးတော့တည်သွားနိုင်တယ် ဒုဒရိုက်ဆိုတာဒီပြုတ်ပြီးတော့တင်လေအပေလေးပါးကြပြီးတော့သွားနိုင်တယ်အဲ့ဒါကြောင့်မို့လို့ဘုရားသာသနာနဲ့တွေ့တဲ့အချိန်မှာတရားအလုံးအားထုတ်မိအောင်ကိုယ်ပိုင်ကအောင်ကိုယ့်အတွက်ပိုင်ပိုင်နဲ့နဲ့ဖြစ်အောင်ကြိုးစားအထုတ်ဖို့အရေးကြီးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မုံရွာ လေဒီဥိဒါကဆရာတော်ကတတိပိကြတဲ့သင်္ဃာတိရေးတတ်ပါတယ်အဲ့ဒါကိုဆိုကြရအောင်သာရဏဆိုတာသာရဏဆိုတာ တသန္တရာလုံးကိုအောင်လာအောင်သေးအောင်လိမ့်ဆက်နေတဲ့ကိလေသာကာမမှလွတ်မြောက်ပြီးအတိစွန့်စွန့်စားစားတူတူစားစားအထုပ်ဖို့အရေးကြီးတယ်မအိုခင်မနာခင်မသေးခင်မှာရှင်ရဲ့ပြိမ့်တဲ့နိဗ္ဗာန်ကိုမရမခြင်းဉာဏ်ဓမ္မဖြစ်မခြင်းရမထားရဘူးဆက်ပြီးတော့ကျိုးစားအထုပ်ကိုလည်းအရေးကြီးတယ် သမီးသားရေးဇီးပွားရေးလောကီအာယုကာမဂုဏ်ရေးတွေကတော့အစမတင်သံသရာတခွင်တော်ဟာအဲသံသရာတခွင်တော်ကလည်းပဲရစ်ပတ်ခဲ့လာပြီတဲ့အဲလုတ်ခဲ့ဘူးလားပြီမလုံးသေးဘူးတဲ့ဒီတရားအလုပ်ကိုအခုဘဝမှာကြိုးကြိုးစားစားအထောက်ရမယ်မှန်လားမှန်ပါရဲ့ ဘယ်လိုလဲဆိုလို့ရှိရင်ဖြင့်အာဟိတိမာရဲ့ဆင်းမြောင်းကြီးဟာကျူတရားနဲ့ဆောက်ထားတဲ့ဉာဏ်ရဲ့ရဲ့ရှိတဲ့မခိုင်မာတဲ့အိမ်ကိုနင်းချေပြီးတော့ပြည့်စုံနိုင်တယ်လို့တရားအထုတ်တဲ့ဆိုတာအဲ့ဒီလိုအထုတ်ဖို့ပါပဲတဲ့ယောဂီလက်နဲ့ပုံ၅ပါးတိယရဏသုံးပါးကိုကြီးညိုတဲ့တရားအားကလည်းကောင်းရမယ် နှစ်ပေါ်ရဲမပြရှုမှတ်တဲ့တတိအားကလည်းကောင်းရမယ်။သုံးရိုးရိုးအေးပြင်းပြန်စေကုန်စေအတတ်ပဲအသက်ကိုများမများရသမ္မပဒါလေးဆိုတဲ့ဝိရိယအားကလည်းကောင်းရမယ်။လေးနောက်ပြီးတော့အသက်မပြစိတ်ကိုဟိုးဒီဒီမသွားခြင်းပဲတရားနဲ့မာသာနှမြုပ်ပြီးတော့ထားနိုင်တဲ့သမာဓိအားကလည်းကောင်းရမယ်။ငါ ယုံနာလေးရဲ့ပေါ်တိုင်းပြောင်းတိုင်းသိနိုင်တဲ့ဉာဏ်ပညာအားကလည်းခေါ်ရမယ်အဲ့လိုအားငါမျိုးနဲ့သိမင်းခေါ်တဲ့သိခြင်းရဲ့စစ်တီစစ်တပ်တွေလို့ခေါ်ရတယ်လောကရောတာအစရှိတဲ့ကိလေသာတွေကိုလွန်မြောက်သွားအောင်နင်းချေပြီးတော့တက်ပြက်သွားအောင်ကိလေသာသဘုံအပေါင်းကိုယောဂီဒီဟုသော အာငါးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကကြိုးကြိုးစားစားကြုံအားသက်ပြီးတော့တိုက်ချက်နိုင်မှုအရေးကြီးတယ်တကယ်ဆိုတော့သာသနာငါးတောင်သာသနာငါးတောင်တော့ရှိတယ်ဆိုတော့လည်းပဲယခုဘုရားဖရာသာသနာနဲ့ပြည့်တဲ့အခါမဟုတ်ခင်မနာခင်မသေးခင်သားရဲ့ကိုနဲ့တိုက်ရိုက်သက်ဆိုင်နေတာပဲတဲ့သာသနာတော်ဘယ်လောက်ရှိနေတော့လည်းပဲ ဒီဘဝမှာဘုရားသာရဏနဲ့တွေ့လို့ပိုင်းပိုင်းနိုင်နိုင်လို့မထားလို့နမောနမဲနဲ့တည်သွားလို့ရှိရဲ့တဲ့အပင်ငယ်ကိုချက်လောက်စောင့်ကြပါမယ်ဆိုရင်ဖြင့်လူဒီကိုပြန်ပြီးပြီးတော့ဘာမှလာနိုင်ဖို့ရာမလွယ်ဘူးလွယ်ပါမလားမလွယ်တော့ပါဘူးမလွယ်ဘူးတဲ့ဒါကြောင့်ဒီတိတိတံတရားကိုငိုကင်းလာကဲမသေးခင်မှာ ကြည်ကြံကြိုးစားအားတို့ကိုရည်ကြည်တယ်တဲ့ကဲဆိုရအောင်ဥရမိပေဥရမိပေမလာသေးမလာသေးညော်တွေးစင်မြင်ပါ ညွန့်ပြဆိုဆုံးမတော်မူသောမေလိတံဘူရိတံနိဗ္ဗာန်ပရိယမြတ်စွာဘုရားတော်ထိုတရားတော်ကိုလိုက်နာကျင့်ကြံကြိုးစားအထောက်ပြုမြင်တော်မူကြသောတန်မှုတိရိယလက်ပြသောတန်ဟာထိုယနာထိုယနာမြတ်သုံးပါတို့၏ကြည်လင်ထွန်းပါရဖြစ်သောဆရာသမားသရဏမြတ်သုံးပါဆရာသမားတို့၏ဂုံယုံကြည်မြတ်လို့လည်းအမှု၏ ရှိကိုပူဇော်ပူမြော်မှန်လျော့ကတော်ကြသောပဏာမကုသိုလ်စေရနာတို့ကြောင့်သဒ္ဓါသီလသုတ္တသာကပညာဤဤဥဒ္ဒပါဟုစွာသောသူတော်ကောင်းသာခုနှစ်ပြာတို့နှင့်ပြည့်စုံကြပြီလေဒုက္ခကိယနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်မြတ်မောကုနေကြပါစေဆရာတော်ဘုရားကြီးရဲ့ဉာဏ်ကြီးပါပါဘုရားအာမင်ကြီး နာသမဏာရတံသုဘောဓကတိလံ ခဝေပန္တိယအာတတိတော်အားသင်္ကနာသင်္ကနာသင်္ပါတိလသိပါဗျာ Ramadan is Ami. sedang ngantri nang sami. ခာဗြဟ္မာရိယာမိလေတုံယုံမာမတိပါဧကဓမ္မမိဘုဒ္ဓဝါဒဝိရမဏိတေခာဗြဟ္မာရိယာမိဘုဒ္ဓလေညာမပြောပါဧကဓမ္မမိသုရမေယသုသမတ္တခန္ဓာဝိရမဏိတေခာဗြဟ္မာရိယာမိ မမိဝိကာလဘောဇနာဝိရမတိဒိဋ္ဌာကံမဟာရိယာနိ သနာဝရမဏိတိခာဗြဟ္မာရိယာမိသာဝေသဗေအလပြင်းရောင်းခြင်းတိခာကျွမ်းမိဥစ္စာတေနမဟာတေနဝရမဏိတိခာဗြဟ္မာရိယာမိဥစ္စာတေနမဟာတေနဝရမဏိတိခာဗြဟ္မာရိယာမိမြင့်မြတ်နေရာမြင့်မြတ်နေရာမလီပါမလီပါတိခာကျွမ်းမိ တိဓမ္မေပုံညံနိဗ္ဗာန်တ္တသစ္စယော ဗံရောင်ကြောင့်ထောက်ပံ့သောဖြစ်ပါစေတည်းဒီတရဏိနာဘုရားတရားတန်ခါဥစွာသောအာဓာကုဝေယသမဏေသတကဝါအသင်္ကမန္နာကတံအင်္ဂါသုတ္တံပြည့်စုံသောဘောဓဂာသီလံကိုတိလကိုသာဓုကံကတဝမညုမကြောင်မညုမပေါ့မပြောင်းမကြရအောင်ဘာမောဓာသင်္ကိသကြောရေအပ္ပမာရေန မမီသောတတိတရားအဖြစ်အပမရေနအာဟုတုတရားတွေကိုကျူရှောင်ရှားရမှမမေ့ခြင်းကုသိုလ်တရားတွေကိုကျူသာအတရားမှမမေ့ခြင်းဆိုတဲ့တတိတရားဖြင့်အမနာရဏသွားရမှလည်းမမေ့ရရမှလည်းမမေ့ခရအေးရမှလည်းမမေ့ခြင်းဆိုတဲ့တတိတရားဖြင့်အမနာရဏမြာမှလည်းမမေ့ကြမှလည်းမမေ့နာယသာယဒုတိယဒုတိယသံဃာမှလည်းမမေ့ခြင်းဆိုတဲ့တတိတရားဖြင့် သံပါတိသာပြည်ပြည်ပြည်စုံအောင်ကျိုးစားအားထုတ်နေထိုင်ကြရမည်အဝိပဿနာများဆိုတာကိုဉာဏ်ဆိုရအောင်ဝိပဿနာ ဖို့ထားတဲ့လင်္ကာအတိုင်းပြင်းပြင်းပွေးထုတုပ်ပြီးတော့ကိုယ်ကိုကြောက်ရွံ့မှမှထားပြီးတော့မျက်စိနှလုံးအသာမိတ်ပြီးဝင်သက်ထွက်တဲ့ကိုပုံမှန်အတိုင်းယူဆိုင်ပါအသက်ကြည်တဲ့နဲ့လှုပ်ရှားတဲ့ဝမ်းတိုင်းကိုစိတ်ဆိုင်ပြီးတော့ဖောင်းနေပိန်နေလို့စိတ်အစိုးရင်းနဲ့မှတ်ပါအလုံးမှတ်နေရင်စိတ်တွေဟိုဒီထွက်သွားရင်စိတ်ကူးရဲ့စဉ်းစားတဲ့ကြံနေတဲ့လို့မှတ်ပါ အဲ့ဒါပြောင်းရင်းသွားရင်ဖောင်းတဲ့ပင်နဲ့ပြန်မှတ်ပါကိုရီးယားရဟန်းတိုက်ကျလိုက်ရင်ရတယ်ရတဲ့တိုက်တွေကျတယ်လို့မပြောင်းမခြင်းသိခံပြီးတော့ရှိမှတ်ပါအဲ့ဒါလေးပြောင်းရင်းသွားရင်ဖောင်းတဲ့ပင်နဲ့ကိုပြန်ပြီးတော့မှတ်ပါမိထားတဲ့မျက်စိတွေကဘာဘာလဲလားမရရင်နင်းနေနင်းနေလို့မှအဲ့ဒါပြောင်းပြီးသွားရင်ဖောင်းတဲ့ပင်နဲ့လို့မှနားရနာနေကြရင်ကြတယ်လို့မှ အဲ့ဒါပြောင်းရင်းသွားရင်ဖောင်းတဲ့ပြင်းတယ်လို့မှနှာခေါင်းတွေကနှက်နေနိုင်နိုင်နဲ့မွေမွေတယ်မှပြောင်းသွားရင်ဖောင်းတဲ့ပြင်းတယ်မှဒီပဇာတဲ့ဟာတွေးများရင်များတယ်လုံးနေတဲ့လုံးနဲ့မျိုးတယ်မှပြီးသွားရင်ဖောင်းတဲ့ပြင်းတယ်မှလားအဲ့လိုထိုင်ရင်မှရင်ငါတော့ပြန်ထိုင်ရင်မှတ်ပုံငါတော့ပြန်ဘလောက်ပြောလို့ရှိရင်လုံးတော့ပါပြီဘာယတာသိတဝိမပမတ္တာမာပိစာဝိပတိတာယိနောအဝဝဒ အယံအမကလူတာရဏိဘိက္ခဝေညာတို့จิตတတိจิตမိတော်တောမေတေတို့သည်သာယတာတိပဒံဝိပဒနာတရားလို့တွေကိုပါပြန်အထုကြတာကုန်သောမာသမတာတာမမေ့မရောမဖို့မစကြတာကုန်လေသေသာဥရိယောက်ျားနောက်ကာလ၌ဥကြီးဥရောမှာနာခြင်းယောက်ျားနောက်ကာလ၌နာခြင်းနာရောမှာဒေခြင်းယောက်ျားနောက်ကာလ၌ဒေဂာနိတော်မှာ

အလူသာသတိဗမ္မာတ္တာသုံးမတော်မူအပ်တဲ့အသုံးမတော်မြတ်ဖြစ်ပါသည်